ခန်းကြီးဆက်လေအငယ်1မှ8အကြောင်းမူကားသာရဖျားသည်ယာကုပ်အမျိုးကိုတနာ၍ဤဒေလအမျိုးကိုတဖန်ရွေးကောက်သဖြင့်သူတို့ကို နေရင်းပြည်၌နေရာချတော်မူလိမ့်မည်တကြွတနိုင်ငံသားတို့သည် သူတို့နှင့်ပေါင်းဖော်၍ယာကုပ်အမျိုး၌စီးကပ်ကြလိမ့်မည်တပန်းမျိုးသားတို့သည် သူတို့ကိုနေရင်အရက်တို့ပို့ဆောင်ကြလိမ့်မည်ဣဒရေလမျိုးသားတို့သည်တပန်းမျိုးသားတို့ကိုသာရဖျား၏ပြည်တော်တွင် ကျွန်နှင့်ကျွန်မအရာ၌ထား၍စေစားကြလိမ့်မည်အထက်ကတိမ့်သောဘူးသောသူတို့ကိုတဖန်သိမ့်ယူခဲ့ကြလိမ့်မည်ညင်စေဘူးသောသူတို့ကိုလည်းအုပ်ဆိုးကြလိမ့်မည်ထိုအခါသာရဖျားသည်တင့်ကိုညုံညင်ခြင်းဆိုရင်ခြင်းသူတစ်ပါးစေစား၍ဆင်းရဲစွာ အစီကျွန်ခံရခြင်းထဲကနှုတ်၍ချမ်းသာပေးတော်မူလျင်တင်ဒီဘာဘူးလုံရှင်မြင်ကိုရည်ဆောင်၍ ပုံစကားကိုဤသို့မွဲ့ဆိုလိမ့်မည်အစိုးတရားပြုသောသူသည်ဆုံးလိပြီတကားရွှေမြို့တော်သည်ဆုံးလိပြီတကားလူတတ္တဝါတို့ကိုအမျက်ထွက်၍အစင်မပြတ်ရိုက်ခြင်းအတိုင်းတိုင်းအပြည်ပြည်တို့ကိုမာနစိတ်နှင့်အုပ်ဆိုး၍အစင်မပြတ်ညှင်းဆဲခြင်းကိုပြုသော အာဓမလူတို့၏တောင်ဝေးကို၎င်းထိုတို့အစိုးရသောသူတို့၏ယာစလှန်တံကို၎င်း သာရဖျားချိုးတော်မူပြီး မြေတပြင်လုံးသည်ငြိမ်ဝတ်ချမ်းသာခြင်းရှိ၏ရွှင်လန်းစွာတည်ခြင်းဆိုသံနှင့်ကြွေးကြော်ကြ၏ထင်းယူပင်နှင့်လေပနုံအာရစ်ပင်တို့ကတင်းဒီလဲပြီးသည့်နောက်ငါတို့ကို ခုတ်လဲသောသူသည် မတက်မလာရဟုတင့်ကိုရီဆောင်၍ဝမ်းမြောက်ကြ၏အငယ်၉မှ၁၁တင်းဒီရောက်လာသောအခါ အောက်အရမရဏနိုင်ငံသည်ကျိုးဆိုးအံ့သောငှာလှုပ်လေ၏တင်းကျိုင်းသားများနှင့် လောကီမင်းများအပေါင်းတို့ကိုတင့်အတွက်ကြောင့်နှိုးဆော်လေ၏အတိုင်းတိုင်းပြည်ပြည်သော ရှင်မင်းအပေါင်းတို့ကိုရာဇပလင်တို့မှထစေ၏ထိုသူအပေါင်းတို့ကတင်းဒီလဲငါတို့ကဲ့သို့အာနေပါသည်တကားငါနှင့်တူပါသည်တကားတင်းဤဘုံတွေနှင့် သင်၏ဒူရိယာမျိုးအတံပလန်တို့ကိုမရဏနိုင်ငံတွင် ရှုံချလေပြီတကားသင်အောင်၌ပိုးကောင်များကိုခင်းလျက်သင်အပေါ်၌တီကောင်များကိုခြုံလျက်ရှိပါသည်တကားဟုသင်ကိုနှုတ်ဆက်၍ပြောဆိုကြလိမ့်မည်အငယ်၁၂မှ20အိုနန္နသားမိုးတောက်ကျဲတင်ဒီကောင်းကင်ကကြားလေပြီတကားအပြည်ပြည်တို့ကိုနှိပ်ဆက်သောတင်ဒီ မြေတိုင်အောင်ခုတ်လှဲခြင်းကို ခံရလေပြီတကားသင်ကလည်းကောင်းကင်ဘုံသို့ငါတက်မည်ဘုရားသခင်ဤကျယ်တို့အပေါ်မှာငါပလင်ကိုငါချီးမြှောက်မည်မြောက်မျက်နှာဘက်ဗျာဒိတ်တော်တောင်ပေါ်မှငါထိုင်မည်မိုးတိမ်ထိပ်ပေါ်သို့ငါတက်မည်အမြင့်ဆုံးသောဘုရားကဲ့သို့ငါနေမည်ဟု စိတ်အကြံရှိလေပြီသို့တော်လည်းတင်းသည်မရဏနိုင်ငံတင်းကြိမ်တွင်တည်းသို့နှိမ့်ချခြင်းကိုခံရလေပြီ တင့်ကိုမြင်သောသူတို့သည်စိစိကြည့်ရှု၍ဆင်ခြင်ပြီးလျင်မြေကြီးကိုတုန်လှုပ်စေ၍တိုင်းနိုင်ငံများကိုလှုပ်ချောက်သောသူကဤသူလောလောကီနိုင်ငံကို တောကဲ့သို့ဖြစ်စေ၍မြို့များကိုဖျက်ဆီးသောသူ အချုပ်ခံရသောသူတို့ကိုမိမိနေရာသို့တဖန်မလွတ်သောသူကဤသူလော အပြည်ပြည်သောရှင်ဘုရင်အပေါင်းတို့သည်အသီးအသီးမိမိတို့စေတီ၌ဘုန်းအသရေနှင့်အိပ်ကြ၏။သင့်ကိုမူကား၊ရွံရှာဘွယ်သောသစ်ခတ်ကဲ့သို့သင်္ချိုင်းထဲကထုတ်ပစ်ရ၏။ကွပ်မျက်သောသူ၊ထားဖြင့်ထိုးသောသူ၊သင်္ချိုင်းတွင်း၌ကျောက်စုထဲသို့ချသောသူများနှင့်ဖုံးအုပ်လျက်၊ခြေဖြင့်ကျော်နင်းသောအသေကောင်ဖြစ်လေ၏။သူတပါးတို့နှင့်ရောနှော၍သင်္ဂြိုဟ်ခြင်းကိုမခံရ။အကြောင်းမူကား၊မိမိပြည်ကိုဖျက်ဆီးပြီ။ မိမိအမျိုးသားချင်းတို့ကိုတတ်လေပြီးအဓမ္မပြုသောသူတို့၏အနွယ်သည်ဂုံတရေအလင်းမရှိရဟု ပြောဆိုကြလိမ့်မည်အငယ်27မှ29သူ၏သားမြေတို့သည် မထမြေကြီးကိုမပိုင်မြေတပြင်လုံးတွင်ရန်သူများကိုမနှိုးဆော်နိုင်မည်အကြောင်းသူတို့အဖို့ဘိုးဘီတို့၏အပြစ်ကြောင့် ကွမြင့်ချင်းကိုပြင်ကြလောကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူသည်ကငါသည်သူတို့တစ်ဖက်၌ထ၍ဘာဘူးလိုမျိုး၏နာမနှင့်အကျွင်းအကြံကို၎င်းသားမြေးတို့ကို၎င်းပယ်ဖြတ်မည်ဟုသာရဖျားမိန်တော်မူ၏တဖန်လေငါသည်ထိုမြို့ကိုဖြူကုန်များနေရာရေလွှမ်းမှုရာအရက်ဖြစ်စေမည်ဖြစ်စည်းခြင်း၏တပြည့်စည်းဖြင့်လှဲမည်ဟု ကောင်းကင်ဘုရားရှင်သာရဖျားမိန်တော်မူ၏ကောင်းကင်ဘုရားရှင်သာရဖျားသည်ချိန်ဆို၍မိန်တော်မူသည်ကငါဤမြေပေါ်မှာအာရှုရိမင်းကိုငါနှိပ်စက်မည်ငါဤတောင်ရိုးပေါ်မှာခြေဖြင့်ကြော်နှင်းမည်ဟုငါကြံစီသည့်အတိုင်းဖြစ်၍ငါစီရင်ချက်လဲတည်ရလိမ့်မည်ထိုအခါသူ၏တဘိုးကိုသူတပန်းအပေါ်ကရွှေ့၍သူတို့ပခုံးပေါ်မှတင်သောဝန်ကိုချရသောအခွင့်ရှိလိမ့်မည်။ မြေတပြင်လုံးတွင် ထိုသို့ကြံစီတော်မူ၏ခတ်သိမ်းသောပြည်တို့အပေါ်မှာထိုသို့လက်တော်ကိုဆန့်လျက်ရှိ၏ကောင်းကင်ဘုရားရှင်သာရဘုရား၏အကြံတော်ကိုအဘယ်သူဖျက်လိမ့်မည်နည်းဆန့်တော်မူသော လက်တော်ကိုအဘယ်သူလှန်လိမ့်မည်နည်းအငယ်28မှ32အာခမင်းကြီးအနိစ္စရောက်သောနှစ်တွင်ခံရသောဗျာဒိတ်တော်ဟုမူကားအိုဖိလိတိပြည်လုံး တင့်ကိုရိုက်သောချိန်လုံးကြိုးသည်ကိုထောက်၍ဝမ်းမမြောက်နှင့်ထိုမွေအမျိုးတဲကမွေဆိုးပေါက်လိမ့်မည်သူ၏အနွယ်သည်လည်းပြန်တက်သောမိမွေဖြစ်လိမ့်မည်အတိုင်းထက်အလွန်ဆင်းရဲသောသူတို့သည်စားရကြလိမ့်မည်ဆင်းရဲညုံညင်သောသူတို့သည်ဘေးလွတ်လျက်အိပ်ရကြလိမ့်မည်ငါသည်တင်းအမြင့်ကိုတွေးချောက်ခြင်းအပြင်တတ်၍တင်းအကျွင်းကိုလည်းမွေဆိုးသည်ကော့မြက်လိမ့်မည်အိုတကားညီးတွားလော့ ။အိုမျိုးငိုချွေးမိတမ်းလော့။အိုဖိလိတိပြည်လုံးတင်းဒီမှိုင်တွေလျက်ရှိ၏။မြောက်မျက်နှာမှမိကိုထွက်လာ၏။ထိုအလုံးရင်း၌တယောက်တခြားစီနေသောသူမရှိ တပြည်တနိုင်ငံမှရောက်လာသောတန်တမန်တို့အားအဘယ်သို့ပြန်ပြောရမည်နည်းဟုမူကားဒါဝရဖျားသည်စီအုံမြို့ကိုတီထောင်တော်မူသည်ဖြစ်၍ကိုရောဤဆင်းရဲသားတို့သည် ထိုမြို့၌ကိုးစားကြ၏